လွန်ခဲ့တဲ့ရက်တွေကကလနာမိတ်တချိုးခုံကြီးနဲ့အချောင်းခုံကြီးတွေပေါ့လေအဲဒီတန်တန်ကရှင်းလင်းသွားပါတယ်အခြေပြောမယ်ဆိုအများကြီးပြောစရာပါပဲအဲဒါလေးတွေထိထားလို့ရှိရင်အခုကာလ နိုင်ငံတကာမှာပေါ့လေကမ္ဘာထဆရာကြီးရှာဖွေရမှာအခုလိုကလျာဏမိတ်တာရဲ့ကြောင်းကျိုးအင်္ဂါလေးကြီးတည်ထားနေတော့ရွေးချယ်ရတာလွယ်ပါတယ်ဘာမှဘုသူတာလည်းမရှိလက်တွေ့လည်းပဲပြည့်စုံလည်းအထုတ်ကြည့်တာမဟုတ်ပဲနဲ့ ကိုစီကနည်းနည်းသွားပြီးတော့အထုတ်လိုက်ဒီဆရာကြီးကနည်းနည်းသွားထုတ်လိုက်ပဲဆရာတော်ပါလေဆိုသတင်းကြလို့ရှိရင်လည်းသွားပြီးတော့အထုတ်လိုက်ပြည်စုံရှင်းလောက်တဲ့ဒီအထုတ်ထားတာမဟုတ်တော့ကောင်းလို့ရာရာလေးနဲ့ပေါ့လေသူတို့မှတ်စုလေးတွေတော့ရပါတယ်အဲဒီမှတ်စုလေးတွေလည်းပဲတချို့ကမ္ဘာထဆရာလုပ်နေတာလည်းရှိပါတယ် သူတို့ကိုယ်တိုင်ကလည်းပဲစာပေပရိယတ်တိမချွတ်ကျင်သေးလက်တွေလည်းပဲပြည့်စုံကျင်တဲ့လောက်တည်းဒီအထုထားတယ်လည်းမဟုတ်သေးတော့အဖက်ဖက်ကကျောင်းကျောကလျာဏမိတ်တာကိုကြီးတွေချုပ်တယ်တော့ယောဂီမှာအခက်အခဲရှိလာရင်ပြဿနာတွေရှိလာလို့ရှိရင်မဖြေရှင်းနိုင်ပဲတဲ့ လုံးဝကြီးစိတ်ပြတ်သွားတာတွေရှိတတ်ပါလေတာလေအနောက်နိုင်ငံမှာဆိုရင်ဒီပြဿနာတွေတော်တော်ကြုံပါတယ်သူကတော့ဒီတော့အခွင့်အရေးလို့စိတ်ဓာတ်ပုံရုပ်ဒီမှာတိုးစီနေတဲ့အစင်းမြင့်တဲ့အခုလိုတရားကြီးအထုတ်ပြီးဆိုရင်ကျောင်းကျုပ်ကလျာဏမိတ်္တကိုကြီးတည်ထားပြီးတော့ ကပ္ပတန်ဆရာရွေးချယ်တတ်အောင်ဆိုပြီးတော့နည်းနည်းလေးအချက်ချက်ပြီးတော့ထောက်နေရတာပါတိတိကျကျမှတ်မှတ်သားသားရှုလွှဲရေးကြည့်ပါတယ်ဟွန်းယထာဘုဒ္ဓညာနာယသတ္ထပရိယေစိတဘောဆိုမြတ်စွာဘုရားလည်းတတိပေးထားပါတယ်ခုတ်တိုင်းမှန်စွာဖြစ်ဖို့ရပါလိမ့် ဆုံးကျိုးဆက်အသိဉာဏ်လေးဟောဒီမိမိရဖို့ရရှိစားတဲ့ဉာဏ်လေးရဖို့ရအတွက်တကယ်ရှိရုံနဲ့တရားတွေအစစ်အစစ်သိမြင်ပြီးတော့ပြည့်ပြည့်စုံစုံဟောဒီအားရလောက်သိဖို့ရအတွက်တိကျတဲ့ညွှန်ကြားသူတဲ့ကြောင်းကျိုးနဲ့ပြည့်စုံတဲ့ကရဏမိတ်္တ မရမရရှာဖွေရမယ်ဆက်ကပရိယေရှိတာဘောလို့ဆိုတာပါတယ်မှာဘာအတွက်တုံကြီးအတွက်ကတကယ်အရှိသဘောတွေကိုဟုတ်တိုင်းပါဆိုအရှင်းရှင်းသိမြင်ဖို့အမှားကြတာပါတယ်ဒီမှာဆရာမမှားဖို့အသိတတိထားဖို့လိုပါတယ်အဲ့ဒါလို့ဟိုဆရာဆရာရေးရေးကြည့်ဆရာဆရာနည်းနည်း လူကလေးတွေကိုစောက်ထက်မှတ်ပြီးတော့ပေါ့လေတတမြမှတ်ပြရလေးနဲ့ကမ္မထမ်းဆရာလုပ်တဲ့ပုဂ္ဂိုလ်များတော့ဘုန်းကြီးတော့မဆုနဲ့ကမ္မထမ်းဆရာလုပ်သူများလို့ဒီလိုပဲသတ်မှတ်ပါတယ်ဒီမှာအဲတခုတော့ရှိပါတယ်ဗုဒ္ဓအလိုကြ စိတ်ချတဲ့ဆရာကြီးထမအားထုတ်လို့အားထုတ်ပြီးအကျိုးလေးတွေနည်းနည်းဖြစ်ဖြစ်တော်တော်များများဖြစ်ဖြစ်ရလာလို့ကိုယ်ကိုယ်လေးကကြည်လပ်ပြီးဆိုရင်ဤစရာပုဂ္ဂိုလ်ကအစဒီအားထုတ်နည်းလေးကြီးရလိုပါတယ်လို့တောင်းဆိုလာလို့ရှိရင်တော့ဓမ္မမိတ်ဆွေအနေနဲ့ပါလေဖြန့်ဝေတော့ပြေးလို့ရပါတယ် အာထုတ်တဲ့နည်းလေးရောပြောပြလို့ရပါတယ်ထိုက်ကြံတယ်လည်းအကူအညီပေးနိုင်တယ်ကမ္မထမ်းစီရအနေနဲ့တော့လို့လို့တော့မတော်ဘူးအဲ့ဒါတော့ဒီထားကြဖို့ပါပဲနော်ဟာတရားနေထဲမှာနိလနဲ့စီကံဆိုတာရှိပါတယ်အဲ့ဒီနှမျိုးတွေက နီးလို့ဆိုနီးဆိုတာကစနစ်တစ်ခုပါပဲဒီနည်းအားဖြင့်လည်းပဲတိကျတဲ့ညွှန်ကြားချက်ပေါ်လို့ကောင်းကျိုးချမ်းသာဖြစ်ဖို့ရာအတွက်တိကျတဲ့ညွှန်ကြားချက်ဘုရားရဲ့အတုံးဆုံးကတော့ဓမ္မလို့သုံးထားပါတယ်တိကျတဲ့ညွှန်ကြားချက်ဆိုလို့ရှိရင် လိုက်နာပွဲအချက်တွေပါပဲအဲဒါကိုနီးနီးလန်းလို့ဒီလိုဆုံးထိုင်ပါတယ်ဆိုတော့အဲဒီနီးလန်းတိုင်းအထုတ်ပြီဆိုလို့ရှိရင်လမ်းကြောင်းမှန်မှန်ဖြောက်ရေးမှာစီးဆိုတာကအရေးကြီးပါတယ်စီးဆိုတာကတော့စီကံပေါ်လေ။ဒါနာဆောင်ထရမယ်ကျင့်ဖို့ပေါ့ နည်းလမ်းတော့လိုက်တော့လိုက်ပါတယ်ဒါပေမဲ့စီကံမရှိဘူးနဲ့လိုက်လို့ရှိရင်ဘယံပဓာကြီးဆိုတော့စီရှိကံရှိဆိုတော့သိနေရမကြောက်အဲတော့အကျိုးကျေးဇူးရှိဖို့ရာအတွက်ဗုဒ္ဓပြထားတဲ့နည်းလမ်းတွေနောက်ကနေလိုက်ပြီးတော့ကျင့်သုံးတော့မယ်ဆိုရင်စီကံသွားရပါတယ်ကျင့်သုံးတဲ့ယောဂီပုဂ္ဂိုလ်ဟာ လိုက်နာရမယ်ဥပဒေတွေပေါ့လေဒီမှာအဲဒါတွေပေါ့ရှောင်ကြရမယ်ဟာကြီးရှောင်တော့နီလန်းကတော့လိုက်နာမယ်အချက်တွေကိုလိုက်နာတာပေါ့လိုက်နာဖို့ရအတွက်ညွှန်ကြားထားတာစိကဆိုတာကတော့ရှောင်ရမယ်အချက်တွေကိုတားမြစ်ထားတာပါပဲတော့အဲတော့လိုက်နာမယ်အချက်တွေကိုတိကျကျလိုက်နာဖို့ရနီးစနစ်ကျကျတည်ထားဖို့ဒီဝါရီ တကယ်လိုက်လာပြီဆိုလို့ရှိရင်စီကံတကြတိတိကျကျလုပ်ဖို့ဒါသိအရေးကြီးပါတယ်အဲဒါကိုဘုရားကဓမ္မဝိနည်းလို့ဒီလိုသုံးထားပါတယ်အဲဒီတိုင်လိုက်လာမယ်ဆိုလို့ရှိရင်ဒီလမ်းကြီးလိုက်လာတော့ကျိုးကျေးဇူးရှိလာတယ်ကြီးကန်းနေရတော့ ရှောင်သိတဲ့ຢာဒီရှောင်ပြီးတော့ရှောင်ပြီးတော့လိုက်လာတော့ဆိုးကျိုးတွေမရဘူးကောင်းကျိုးတွေရအဆိုးကျိုးတွေမရတာတဲ့အကျိုးတွေတော့ဆုံးပေါ်လာပါတယ်ဓမ္မအဲ့တော့နီလန်းနဲ့စီကံကြာကြာလာခွဲခြားပြီးတော့တည်ဖို့အသိအရေးကြီးပါတယ်နိခံဆိုတဲ့စကားလေးရှိပါသေးတယ် မိခံဆိုတာအခုလိုဆွကြဖို့ရအတိမတူရေးအတွက်ကိုယ်ဘဝအစဉ်တန်းကိုထူးထူးခြားခြားကြီးမြင့်တင်ဖို့ရနိခံရတာပဲခုနကလျာဏမိတ္တစီရထနိခံရတာပေါ့သာဓုကံသဝနာလူစီလေးလေးစားစားပေပုံပယ်လေး လိုက်နာမယ်ချက်တွေကိုဘာတွေလိုက်နာဘယ်လိုလိုက်နာမယ်ဆိုတော့ရှောင်ရမယ်ချက်တွေဘာတွေဆိုတာပေါ့လေဒါတွေဘာတွေရှောင်ရမယ်ဆိုတော့ရှောင်ရမယ်အချက်နဲ့ရှောင်ကျင့်သုံးရမယ်အချက်နဲ့ရှောင်ရှားမယ်အချက်တွေပေါ့လေဒီတွေဆိုတော့အဆုံးရှိပါတယ်ဓမ္မအဲလိုအဆုံးရှိတော့နိခံဆိုတာသာဓုကံဆိုတာ ကျိုးသေးသေးလိခံရပါတယ်ခုယောဂီတွေဆိုလို့ရှိရင်နေ့စဉ်တတ်မှတ်ထားတဲ့အချိန်မှာအခုလိုဘုရားဟောကြားတဲ့တရားတွေကိုစာတုနဲ့လက်တွေ့ပေါင်းစပ်ပြီးတော့ဟောတယ်အခုလိုစီကားလက်ကျအထုတ်တဲ့နည်းတွေမတည်သေးရင်ရှားနာတာရိုသေးသေးရှားနာတာကနီးခံနေတာပဲဟွန်းနီးခံဆိုတော့ သိသွားပြီဆိုလို့ရှိရင်နီးလန်းကြကြပါလိမ့်အဆိုနဲ့အကျင့်နဲ့ခွင့်ရဖြစ်အောင်ဖြစ်နိုင်တာအဲဒါသာဓုကမနစီကာရဆိုတာပါလိမ့်နီးလန်းတကြဒီလဆံရလဲဒီလဆံရမဟုတ်လို့သမာဓိဆံရလဲသမာဓိဆံရမဟုတ်လို့ပညာဆံရလဲပညာဆံရမဟုတ်လို့အကျမ်းအလံတို့ကိလေသာတွေကိုအစဉ်တိုင်း ရှောင်တိတ်ပယ်တဲ့ဤတွေကာဝယ်ကုစားပယ်တဲ့ဤတွေနိုင်နေအပြည့်ရှင်းပယ်တဲ့ဤတွေပေါ့လေဆက်ဆံနာနာနီလန်တီအောင်ရှိကကြတဲ့လိုက်နာအောင်ဆိုပြီးတော့နီးကြကြပါလေရှင်းသုံးနှစ်အောင်ဆိုပြီးတော့နီးခံရတယ်ဒါလည်းတည်းအရေးကြီးတာပဲဒီမှာလည်း နိခိုးဆိုတဲ့စကားတစ်လုံးလည်းရှိပါတယ်သူတော်ဘာစီကနီးကောင်းနေကိုခိုးယူတာပါခိုးယူဆိုတာတိတ်တိတ်ခိုးတာတော့မဟုတ်ပါဘူးအတူယူတာပါပဲသူတော်ဘာဘယ်လိုလုပ်သလဲဆိုတာပါကျောင်းကြီးချင်းချင်းနဲ့တကြီးဆောင်တယ်လို့ကဲခါတော့တမင်းတော့လည်းကဲခါဖို့မလိုပါဘူးဘို့လို့ပြက်နေအောင်ပါ ကောင်းတဲ့အတုလေးတွေဆိုယူရတာပဲရှုမပုံအတုလေးတွေစီကလိုက်နာပုံအတုလေးတွေဆိုရင်ဒါတွေယူရတယ်တော့အဲ့ဒါနီးခိုးတွေခေါ်ပါတယ်အတုယူတယ်လို့လည်းခေါ်ပါတယ်တော့ဒါလေးတွေလည်းတတ်ဖို့သိအရေးကြီးပါတယ်အဲ့လိုနီးခိုးတော့နီးစနစ်ကျသွားတာပါလေတော့လုပ်ပုံကံပုံလေးတွေလည်းပဲကောင်းကောင်းနားလည်သွားတော့တာပါပဲနော် ကောင်းကောင်းနားလည်ပြီဆိုလို့ရှိရင်စနစ်ကြကြပေါ်လေဒီမှာအဲ့ဒီနီလန်းကိုရှိကန်းရှိရှိနဲ့ရှောက်တတ်တော်တော်ပါပဲဥမာအားဖြင့်ကုန်းလမ်းမှာဆိုလို့ရှိရင်ကိုယ်ပိုင်ခီးသွားတဲ့အခါမှာမော်တော်ယာဉ်ဟာအရေးပါဆုံးပဲကိုယ်ပိုင်မော်တော်ယာဉ်စဉ်ပိုင်ထားပြီဆိုလို့ရှိရင် ကိုယ်လုံးပြီးတော့ခီးသွားလို့တဲ့ပုဂ္ဂိုလ်ဟာဒီကြီးနားလည်ရမယ်။ကျမ်းစာတော့နားလည်ထားပါ။စီပေါက်ဘယ်လိုဖွင့်ရလဲဆိုတာပါလေ။စီဘယ်လိုထည့်ရလဲ၊အီဇဝိုင်ဘယ်လိုထည့်ရလဲ။အမဲစီဘယ်လိုထည့်ရလဲ၊ရေဘယ်လိုထည့်ရလဲဆိုတာဒါကြီးနားလည်ထားပါ။စီပေါက်လည်းဖွင့်တတ်ဖို့။ဟွန်းစစ်နှုတ်တတ်ဖို့။ ကြည်ရသွန်းတတ်ဖို့ကလနင်းပြီးတော့ဗောလေတပြေးပြေးကဆတ်ထွက်ဆွတ်ပုံအစဟုတ်ကြရည်ပြောင်းပြီးတော့အနည်းများလိုသလိုဗောလေအထူးအပြင်စတိရတိုင်းကောင်းကောင်းကြီးကင်တတ်ဖို့သူသတ်မှတ်ထားတဲ့ရင်ကျောကိုလိုက်တတ်ဖို့ရေရှိကနားလည်ပြီးတော့နှုတ်မှန်မှန်လေးမောင်းတတ်ဖို့ အဓုတမထားတဲ့နေရာမှာဆိုလို့ရှိရင်သူတမထားတဲ့နှုံးနဲ့ကိုက်ပြီးအောင်မုန်းတတ်ဖို့အကွေ့အကောက်လေးတွေမှာဆိုရင်ဆက်ရှိလျှော့ပြီးတော့တတိထားမုန်းတတ်ဖို့အချက်ပြရောက်ပြီဆိုလို့ရှိရင်မိစိမ့်ပြရင်သွားဤဝပြရင်ဆက်ရှိလျှော့တတိထားမိလိပြရင်ရအဲ့ဒါလိုရည်စည်းကားနဲ့အညီဘောလေးစီရတဲ့ကောင်းကောင်းနိုင်ပြီးတော့ဘောလေး ပေါင်းတတ်လို့ရှိရင်ကိုယ်ကစပြီးတော့မှားလို့ရင်တိုက်မှုတော့ဖြစ်နိုင်ဘူး။ဒါပေမဲ့သူကစမှားလို့ခံရတာမျိုးလည်းရှိပါတယ်။ကိုယ်ကစပြီးတော့မတိုက်မှုအတွက်အထူးသတိပြုရသလိုကိုယ်ကမှားနေပြီမဲ့လို့အများကမှားလို့ခအတိတ်ခံရတဲ့ဟာမျိုးလည်းပဲသတိထားရတာပါပဲ။အဲ့ဒီမော်တော်ကားမောင်းသူနဲ့အခုသတိပ္ပံဘာဝနာတရားနဲ့တော့မဟုတ် ကျင့်သိက္ခာ၃ရပ်လည်းကတိုက်တူပါတယ်ကျင့်သိက္ခာကိုနည်းစနစ်ကျကျနားလည်ပြီးတော့တော်တော်လေးကျင့်နှလောက်အောင်ကျင့်သုံးတတ်ပြီဆိုလို့ရှိရင်ကိုယ့်ဘဝမော်တော်ကားကြီးမော်တော်ယာဉ်ကြီးကိုပေါ့လေနိုင်နိုင်ကြိုင်နိုင်ပြီးတော့ပေါ့လေစီရရင်ကောင်းနိုင်ပြီးတော့ထိမ့်သိမ့်နိုင်တယ်ကိုလိုတဲ့စီလည်းပဲရောက်အောင်ဆောင်ရွက်နိုင်တယ်တော့အဲ့ဒီဟာလည်းအတိတ်ဥပမာတူပါတယ် ကုလို့တရားထုတ်တယ်ဆိုတာလူသားတိုင်းမှာရှိစေတဲ့ရည်ကြည်မှုပေါ့လေတပည့်သားပုဂ္ဂိုလ်ကြီးကျွလွန်စောကားမှုလည်းမရှိအောင်ကိုယ်မှလည်းပဲစီကံနဲ့စီကံကြီးမပြတ်ရအောင်ပေါ့လေကိုယ်စီကံကိုကိုထိသိရမယ်သူတို့ဘာလို့မစောကားမိရအောင် ဘယ်လိုကိုယ်နဲ့လှုပ်ထိမ့်သိရမယ်ဆိုတာပေါ့လေနိစ္စမိတိဘုရားကပေးထားပါတယ်အဲဒီနိစ္စမိကြာကြာအတိုင်းပေါ့လေဒီလားတိကလမ်းကြောင်းဖြောင်းဖြောင်းဖြောင်းရေးအတွက်ပထမဆုံးဒီလားတွေဘယ်လိုထိုင်ရတယ်ဆိုတာယူသေးသေးနားထောင်ထားပါစိတ်ထားလေးတွေလည်းတောင်းရောက်ရောက်ရောက်ရမခတ်ရအောင်ပေါ့လေ တက်ချင်ဖြတ်ချင်တဲ့စိတ်ခိုးချင်တဲ့စိတ်စသည်တို့စိတ်ရိုးလေးလုံးရှိအောင်ကာကွယ်တဲ့ဤပေါ့ဤပါနေဤစနစ်ဒီပေးထားပါတယ်ကာကွယ်ကြရဖောက်လာပြီဆိုလို့ရှိရင်လည်းပဲရှုမှပယ်ရှားတဲ့ဤကုစားတဲ့ဤလည်းပေးထားပါတယ်အဲ့ဒီဤလန်းဤစနစ်တွေလည်းပဲကြာကြာနာနာနာယူမှတ်သားရပါတယ် ဒီကမှတဆင့်ဆက်ပြီးတော့တကယ်အရှိသဘောတွေကိုအခြေခံဆက်ပြီးတော့အဆင့်ဆင့်အဆင့်ဆင့်ကြည့်မြင်ပြီးတော့ကိလေသာမျိုးတတ်တွေပေါ့လေနှိမ်နေအားလျောက်ပြုလုပ်တဲ့ဤဝတ္တနာများလေဒီကမှတဆင့်ဆက်ပြီးတော့အပြတ်ရှင်းတဲ့ဤပေါ့လေပညာသိက္ခာတွေဘယ်လိုဖြည့်ရှိရတယ်ဆိုတာပေါ့လေဤဤဖေးထားပါလား ဒီစနစ်ကြီးကြားရတဲ့ပြည့်စုံပေးထားပါတယ်အဲ့ဒီတိခါ300လမ်းကြောင်းဖြောင်းရောက်လျှောက်ပြီးဆိုလို့ရှိရင်ခုနအစီကံနဲ့အညီဘောလေးသွားရပါတယ်တော့ဒါသိအရေးကြီးပါတယ်ဒီတော့စီကံမဲ့လို့တော့မရပါဘူးဒီမှာယူသေးရမယ်ရှိစစရှိရမယ်မရမလားရှိရမယ် ပြတ်ချပြတ်ချမရှိရဘူးဒီမှာဒါရောတက်တိုးချက်ကလေးကြီးစီကံလေးကြီးတတ်မှတ်ထားပါတယ်ဒီမှာအဲဒီစီကံနေကြီးလောက်ရပါတယ်ဒါပေမဲ့တချို့ကိုလောကကြီးကြည့်ရတာတော့သွားတယ်လာတဲ့အခါမှာမျက်လုံးကမငြိမ်ဘူးပေးရကြည့်တာပဲဟိုရှိလည်းမျောကြည့်တာပဲတွားနေရဆိုလို့ရှိရင်ကျောင်းမှာအလုပ်ကြီးဖြစ်နေတော့ ထင်ရှားဆုံးအလှုပ်ဖြစ်တဲ့နေရာကျောင်းမှာစိတ်ထိတ်စိတ်ထားပါညာလာရင်လှမ်းတဲ့နောက်အမကကပ်ပါသွားဘယ်လမ်းရင်ဘယ်လမ်းနဲ့တော့အမကကပ်ပါသွားဒါတိတ်အရေးကြီးပါလားစွန်းစားတွေပါလေလာတဲ့ခါကျတော့ဘုန်းကြီးအကဲခတ်ကြည့်တယ်ဟွန်းတချို့ကိုယောဂီတွေမဟုတ်လာသေးဘူးတည်းပြီးတော့ယုံကြည်မှုနည်းနေတယ်ဆိုတာပေါ့ နီးစနစ်မတည်သေးလို့ပေါ့လေအလုတ္တတလည်းရှိတော့ရှိတတ်ပါလားသို့တော့ရက်ကလေးနည်းနည်းရရသွားပြီဆိုရင်တော့နီးစနစ်ကတော့ကြည့်လောက်နေပါပြီနီးစနစ်တည်ပြီဆိုလို့ရှိရင်တတ်မှတ်ထားတဲ့စီကံအတိုင်းတိတိကျကျလိုက်လာပြီဆိုရင်တော့ဒါအထုတဲ့ပုဂ္ဂိုလ်ဖို့ရက်တူတူလေးနဲ့ပေါ့လေတရားခီးရောက်နိုင်ပါတယ် လက်လက်သတိပြုကြဖို့ပဲဒီမှာဒီတော့ဤစနစ်တည်ယူတဲ့အခါမျိုးမှာလည်းပဲမြတ်မြန်လို့လို့တံပိုးထားပြီးတော့ရိုးရိုးတည်တည်နဲ့ဤစနစ်ယူဖို့ဒီခံဖို့တကယ်လက်တွေ့ဒီလမ်းကြောင်းကိုလိုက်ပြီဆိုလို့ရှိရင်လည်းပဲရှိကံရှိရှိနဲ့ပေါ့လေရိုးရိုးသေးသေးလိုက်လာကျင့်သုံးဖို့အသိအရေးကြီးပါတယ်အဲဒီလိုဆိုလို့ရှိရင်မိမိမှာ ကိုယ်နှုတ်စိတ်သုံးရောလုံးပေါ့လေအပြည့်နာစာရင်ကင်းပြီးတော့ပေါ့လေတန်ရှင်းရည်ကျေးမှုတွေပြည့်စုံလာမှာပါပဲအဲဒါပါဠိလိုသာသနာစံပတ္တိလို့ခေါ်ပါတယ်ရည်ကျေးမှုပြည့်စုံခြင်းရည်ကျေးမှုဆိုတာအခုကာလပြောဆိုနေတဲ့ရည်ကျေးမှုမျိုးမဟုတ်ပါဘူးမိမိဘဝမှာအကြမ်းလာလို့ရိုင်းဆိုင်နေပါလေ ကင်းရှင်းတန်ရှင်းပြီးတော့ကိုယ်မူရာလေးရောနှုတ်မူရာလေးရောစိတ်လေးစိတ်ထားလေးရောအတိညာလေးရောပေါ့လေပြည့်ပြည့်စုံစုံဖြစ်လာတာကိုပဲရည်ကျိန်းမှုခေါ်ပါတယ်အဲဒါပါဠိလိုတော့သာသနာစံပတ္တိလို့ခေါ်ပါတယ်အဲဒီသာသနာစံပတ္တိထက်သလောက်ပြည့်ပြည့်ဝဝကျင့်လာလောက်ဖြစ်ဖို့ဆိုတာကကြည်ကျင်းမှုပြည့်စုံဖို့ဆိုတာက သာဓုကံသဝနာယိုသေးသေးနာယူမှတ်သားခြင်းနီးခံခြင်းပြသာဓုကမနစိကာကယိုသေးသေးလိုက်နာကျင့်သုံးခြင်းတည်ကြကြစီကံတကြပါလေယိုသေးသေးလိုက်နာကျင့်သုံးခြင်းအဲ့ဒီနှစ်ချက်နဲ့ဆက်ဆက်နေပါတယ်အဲ့ဒီနှစ်ချက်နဲ့ပြည့်စုံတယ်ဆိုလို့ရှိရင်အလိုလိုပဲ ศาสนาสัมปติဆိုတာပေါ့လေလူတိုင်းလူတိုင်းတကယ်လိုအပ်တဲ့ရည်ကြည်မှုဆိုတာပြည့်စုံလာတာပါပဲအဲ့ဒီသဘောလေးတွေအချိန်ပြီးလောက်တက်ခိုင်တောင်းအောင်ဆိုပြီးတော့ခုဒုတိယတစ်ချိန်ထပ်ပြီးတော့သတိပေးပါရစေရုပ်ကြီးတဲ့တပေါင်း1500ကျော်ဘုရားလက်ထက်တော်ကာလကတော့ ထိတ်တန့်အကြာဆုံးအကောင်းဆုံးခက်လို့ဆိုရတော့ဗောလေဘုရားလည်းတက်တော်ထင်ရှားရှိနေတာသူခေါ်တဲ့တရားတွေကလည်းအမှန်တန်တိကျတာတမိတဲ့ဉာဏ်တော်ကြီးလည်းရတယ်တတ္တဝါတွေလူတွေရဲ့အလိုဣစ္ဆာတရားတွင်းတက်တွေကိုလည်းပဲသိတယ်တိတိနဲ့တရားတွေသိထားပြီးတော့ တရားရမယ့်ပုဂ္ဂိုလ်ရဲ့အခြေအနေလည်းပဲသိပြီဆိုရင်ဘယ်ပုဂ္ဂိုလ်ဘယ်တရားနဲ့တော်တယ်ဆိုတာပေါ့လေတရားရှင်းတဲ့နည်းတွေပေါ့လေပြည့်စုံတဲ့နည်းတွေလည်းသိတယ်အဲ့ဒီအချက်၃ပါးနဲ့ဟောတော့တရားသူတရားမြတ်တွေရသွားတော့ပဲဒီတောင်းနှစ်ပေါင်း2500ကျော်သွားပြီဆိုတော့ဘုရားလက်ထက်လို့တော့မဟုတ်တော့ဘူးပေါ့လေ ဒါကလည်းဗုဒ္ဓရဲ့ကိုယ်စားရင်းနေတဲ့ကောင်းအပ်ပါလို့ဟောသွားတဲ့ဓမ္မဥနိယတွေကတော့အခုအထိရှိနေပါသေးတယ်ဓမ္မဆိုတာခုနစောစောပိုင်းကပြောခဲ့တဲ့အတိုင်းကောင်းကျိုးချမ်းသာရရှိဖို့ရာအတွက်ဤစနစ်တွေပေါ့ဒီလန်းတွေပေါ့အဲဒီဤစနစ်တွေအသုံးချပြီဆိုလို့ရှိရင် ရှိနဲ့ကမ်းနဲ့အသုံးချကြအောင်ဝိရိယဆိုတာပေါ့လေဒါလေးနဲ့တက်ရအောင်ပြုလုပ်ပြီးထားခဲ့ပါလားအဲဒီဓမ္မဝိရိယကိုပဲသာသနာလို့ခေါ်ပဲဘုရားစာပေတွေလေ့လာပြီးတော့ကျင့်သုံးလို့ရှိရင်ကျင့်သုံးတဲ့ပုဂ္ဂိုလ်မှာထူးခြားကြတွေပေါ့လေတရားတွေရှင်းတန်လာတတ်ပါတယ် ခြေလေးမှနေတည်ပြီးတော့သီလစိတ်ခါကြီးရှင်းတန်းလာတယ်သီလမဲ့တော့မဟုတ်တော့ဘူးစိတ်နဲ့စိတ်ဓာတ်တွေဖြူစင်တန်ရှင်းလာတယ်ဓမ္မတိစိတ်ခါကြီးရှိလာတယ်အတိညာလေးအတိမှလည်းဆင်းဆင်းဖြစ်လာတယ်သိရသာသနာပဲဒီမှာသင်္ခါရရှိလာတာပဲမြတ်စွာဘုရားသတ်မှတ်ထားတဲ့ဒီသာသနာ၃ရက်လက်တွေ့ကျင့်သုံးလို့ကိုယ်မှာရှိပြီဆိုလို့ရှိရင် မြတ်စွာဘုရားရဲ့အဆုံးအမရှင်သုံးခြင်းအပြင် ရှင်သုံးနေတယ်ရှင်တန်းနေတယ်ဆိုလို့ရှိရင်ဘုရားလည်းပဲအခုအထိရှင်တန်းနေတယ်လို့ဆိုရမှာပါပဲအဲ့ဒါကိုပဲလိပိန်ဗုဒ္ဓကိုလေတက်တော်ထေရှားလို့ဆိုနိုင်ပါတယ်ဓမ္မအခုဘုန်းကြီးတို့တွေလည်းပဲသက်တော်ပြဟောညွှန်ထားတဲ့အတိုင်း ကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးရဲ့ပေးထားတဲ့ဤတိုင်းပေါ့လေတိတိကျကျဖြစ်နေကြဖြစ်အောင်ကြိုးစားနေတာကိုယ့်အတွက်လည်းပဲအတ္တိတရားရှင်တရားတွေရှိပြီးတော့တရားတွေရှင်သာပြီးတော့ဒီဘိဗုဒ္ဓဖူးတွေ့ရအောင်လုပ်နေတာပဲအလားတူပဲဒီမှာလာပြီးတော့ဖြီးခိုးတဲ့ပုဂ္ဂိုလ်တွေလည်းပဲသက်သာပြအလိုတော်ကြတဲ့ညာကြ ပြည့်စုံရသလိုဘုရားကြီးရဲ့ပေးထားတဲ့ဤတိုင်းပါလေကုလိုသီးပဒဘာဝနာတရားတွေအားထုတ်ပြီးတော့ဒီလသမารီပညာအချင်းချင်းခါကြီးပြည့်စုံပြီးတော့ပါလေဓမ္မဝိရိယကြီးရှင်သန်နေပြီဆိုလို့ရှိရင်လိပိန်ဗုဒ္ဓအသက်ရှင်ဘုရားအခုဒီအသက်ရှင်ပါလေလားဆိုတော့ပါလေအဲ့ဒီသိစိတ်တော်တွေရသွားမှာပါပဲ ခုလိုတတိပဒံဘာဝနာတရားတွေအားထုတ်လို့တော်တော်လေးပြည့်စုံသွားပြီဆိုလို့ရှိရင်မိမိရဲ့နှလုံးသားထဲမှာဓမ္မစေကြီးအစ်စ်ပေါ်လေးအလိုလိုတည်ပြီးသားဖြစ်သွားမှာပါပဲအခုကာလနိုင်ငံတကာမှာဗုဒ္ဓဘာသာဝင်ဖြစ်ကြတဲ့ပုဂ္ဂိုလ်တွေဟာ သူတို့ရုပ်ထုတွေပေါ့လေထုလုပ်ပြီးတော့ကိုယ်ဝေကြတာဘုရားရဲ့ပုံတော်ကြီးပြီးတော့ဆောပါလေပုံချက်ကြီးစိတ်ကူမှာကူပြီးတော့ပေါ့လေမျိုးမျိုးစာထဲမှာတော့စီစီမျိုးမျိုးတွေပြပါတယ်ဒီမှာအဲ့ဒါကြီးပြုလုပ်ပြီးတော့ ပုံတော်မှာသာစိတ်ကရပ်ပြီးတော့ဂုံတော်မရောက်နိုင်မှဖြစ်နေတာရှိတယ်။ပုံတော်ကမှဂုံတော်တွေထည့်သွင်းပြီးတော့ကြည်တယ်ကြည်ယူတတ်လို့ရှိရင်တော့ကုသိုလ်တွေအတိုင်းမသိဖြစ်နိုင်ပါလေ။ဒါပေမဲ့လို့အဲ့ဒီကုသိုလ်ကတော့ဘောဆင်းရလုံရောက်ရေးမှပုံရောက်ရေးအတွက်အကုလို့တဲ့ကုသိုလ်တော့မဟုတ်ပါဘူး။ ကိုယ်လိုတိပ္ပံဘာဝနာတရားတွေအားထုတ်ရတာမှမိမိရဲ့နှလုံးသားထဲမှာဓမ္မစီရီအစစ်တွေပေါ့လေဒီမှာတည်ထားကိုဝယ်တယ်ဓမ္မစီရီစိတ်ကိုတဲနေတာပါပဲအဲဒီဓမ္မစီရီစိတ်ကရှိရှိသောဖျားကြီးကိုယ်တိုင်တည်သွားတဲ့စီရီအစစ်ပါပဲဟုတ်လည်းမကုန်ဘူးတဲလည်းမကုန်ဘူးကြောက်လည်းမကုန်ဘူးပြီးလည်းပြီးလည်းမကုန်ဘူး စိတ်လို့သဘောနဲ့ပေါ့လေလုံသားတဲ့မှာခိုင်ခန့်နဲ့တည်သွားတာဘုဒ္ဓဝင်လေ့လာကြည့်တဲ့အခါမှာဓမ္မကျေတီသုံးစစ်တော်ဟာဓမ္မဒုစဝိပုစီတာဓမ္မဘုဖကုလံကတောနိဗ္ဗုတောသောဆတ်ဆဝကောတဲ့ဆတ်ဆဝဘုရားတဝကနဲ့အတူပေါ့လေ အဖြစ်မဖြစ်တဲ့ရှင်းခါသိတွေငြိမ့်တဲ့စီရောက်သွားကြတယ်သူတို့ရောက်ပြီးရပြီးပြလာဆိုတော့ဒီလိုတော့မဟုတ်ဘူးဓမ္မစီတည်ထားပြီးတယ်ဒုက္ခသစ္စာဆင်းရဲမှန်တရားဒုက္ခဖြစ်ကြောင်းဒုက္ခသစ္စာဆင်းရဲဖြစ်ကြောင်းမှန်တရားဒုက္ခនិရောဓသစ္စာ ရှင်းရင်းရအမှတ်တရားနဲ့ဟောမေဃတိစာရှင်းရင်းရသူရောက်ဆောင်အချိန်ကောင်းအချိန်မှအမှတ်တရားသစ္စာလေးပါအမှတ်တရားပါလေအဲ့ဒီသစ္စာလေးပါအမှတ်တရားနဲ့အလံတကွန်စိုက်ထူပြီးတော့ပေါ့လေဗောဓိပုဂ္ဂိယကြီးက39ပါးဓမ္မစီတီတည်သွားတယ်ကိုယ်တိုင်တည်သွားတာကိုယ်တိုင်ကြည့်ပြီးတော့ကိုယ်တိုင်တည်သွားတာ အဲဒီဗောဓိဝိကရတရား39ပါးထဲမှာတတိပဋ္ဌာန်၄ပါးဟာ ရှေ့တန်းကပါနေပါတယ်တိပဋ္ဌာန်၄ပါးကိုအချိုးကျကျကျင့်လို့ရှိရင်ကျန်တဲ့ဗောဓိဝိကရရဲ့တရားတွေလည်းဒီထဲမှာအကုန်လုံးအကျုံးဝင်သွားမှာပါပဲတိပဋ္ဌာန်တရား၄ပါးကိုကျင့်နည်းမှလည်းတည်ပြီးတော့စီကံရှိရှိနဲ့ကျင့်သုံးပြီဆိုလို့ရှိရင် သစ္စာ၄ပါးကိုလည်းပဲကြည့်လာမှာပါပဲပထမဒုက္ခသစ္စာနဲ့ဒုတိယသစ္စာကြည့်လာမယ်လောကီသစ္စာ၂ပါးနောက်လောကုတ္တရာသစ္စာ၂ပါးလည်းပဲကြည့်လာမှာပဲကြည့်လာပြီဆိုလို့ရှိရင်ဓမ္မတရားအစစ်ဟေးဆိုတာပေါ့လေလမ်းတကူထူနိုင်တဲ့အနေထားတိရောက်သွားတာပဲတွေ့ရပြီဒီအစစ်မှတရားကိုတွေ့ရပြီဆိုပြီးတော့ပေါ့လေ ကျေနပ်အားရပြီးတော့ဗောလေဓမ္မဓမ္မဆိုဆိုတော့တတိလမောင်တန်ပြီးတော့အလားတကူထူနိုင်တယ်အဲဒီလိုအလားတကူသစ္စာလေးပါးအလားတကူထူထားတဲ့ပောရိပက္ခရာတရား39ပါးတတိတိပ္ပံတရား4ပါးဗောလေအဲဒါကိုခုနေ့စီကျင့်သုံးရတဲ့မိမိတို့ရဲ့သီလသမာဓိပညာအကျင့်တရားနဲ့ ူဇောနေရတာပါပဲနှကောင်းပါလေသူကတော့ဒါမှပူဇော်မှုအစ်စ်ပါသူကတော့ယုံထုပူဇော်ရတာမဟုတ်ဘူးတကယ်ကိုညွှန်ကြားတဲ့အတိုင်းကျင့်သုံးလို့ကိုယ်မှာတကယ်အနှစ်သာရဒီကတော်လေးပညာကျင့်သိက္ခာနဲ့ပူဇော်နေရတာကတော့ဟွန်းယုံထုပစ္စည်းနဲ့ပူဇော်ရတာတော့မဟုတ်ပါဘူးအခုလိုကိုယ်ရှင်တရားနဲ့ပူဇော်ရတာကမှအစင်တန်မြင့်ပါလေ ကိုရမေဆိုကိုယ်တိုင်လည်းပဲကိုရှင်တရားနဲ့ပူဇော်ရတာအကောင်းဆုံးပဲစိတ်ချမ်းသာဆုံးပဲတဲ့ဓမ္မဒါတော့တနေ့တနေ့စဉ်းစားလိုက်လို့ရှိရင်ဒီတရားကိုယုံကြည်စေနဲ့စိတ်ဆက်ဆက်နဲ့အားထုတ်လို့တရားတော်လေးကြီးမြင်လာပြီဆိုလို့ရှိရင်အကောင်းဆုံးပူဇော်မှုနဲ့မိမိတို့ကြည်ကြည်ရိုးတဲ့ဗုဒ္ဓကိုပူဇော်နေတာသိကောင်းတာပဲတော့တစ်ချက် မှလည်းချက်တီးသွားပြီဆိုလို့ရှိရင်တမနစ်တစ်စက္ကန့်စာအတွက်ဘလို့ပူဇော်လိုက်တာပဲတမနစ်မှာစက္ကန့်ပေါင်း60ရှိရဲ့တစ်စက္ကန့်မှာတစ်ချိန်ကြာတယ်ဒီလက်သမားကြီးပညာရှင်တရားတွေနဲ့ပူဇော်လိုက်တာတမနစ်ပါဆိုအချိန်ပေါင်း60ပူဇော်ပြီးသားဖြစ်သွားတယ်9မိနစ်ဆိုလို့ရှိရင်အချိန်ပေါင်း300ပူဇော်ပြီးသားဖြစ်သွားတယ်တဏှာကြီးဆိုလို့ရှိရင်အချိန်ပေါင်း3600ပေါ့လေဒီမှာ ဓမ္မပူဇော်တွေလည်းပူဇော်နေရတာအနည်းငယ်ဆုံးတရားလည်းပူဇော်နေရတာအဲဒါကိုထောက်ထားပြီးတော့ဘောလေခုကျန်တဲ့ရပိုင်းလေးမှာယောဂီများဒီလောက်ဟာတန်ဖိုးရှိဆုံးလောက်ပဲလို့သဘောပေါက်နားလည်ပြီးတော့ဘောလေစိတ်ကလေးတန်ဖိုးရှိရှိနေဘောလေသဘောထားပြီးတော့ယူသေးသေးလေးလေးစားစားရှိဆဆအထုကြဖို့ရတောင်းကြောင်းပေါ်လေထပ်မှပြီးတော့လေးလေးနဲ့လည်းထက်တွန်းပါလေ ဒီနေ့တော့ဒါပါပဲ။